ဒီနေ့စနေနေ့စနေနေ့ဆိုတာစနေနေ့တရားအဆက်ဟောရမှာပါလွန်ခဲ့တဲ့စနေဘက်ကဒီလာအကြောင်းဟောခဲ့ပါတယ်ဒီနေ့မပြီးတဲ့ဒီလာအကြောင်းဆက်လက်ပြီးတော့ဟောပါဦးမယ်ဒီလာဆိုတာအရင်ဘက်ကလူဝိနည်းတွေဟောတော့ပါတယ်အဂါရိကပုညောနာမတတအကုဒလကမ္မပဋ္ဌဝိရမဏဆိုတာပါလူရဲ့ဝိနည်းဆိုတာအကုဒလကမ္မပဋ္ဌတရား10ပါးက ရှောင်ကျင်းနေတာပါပဲဆိုတာပါအဲ့ဒါလူဝင်လေးပါပဲလူဝင်လေးတွေပြည့်စုံခြင်းဖြင့်လူပေါင်းတယောက်ဖြစ်သွားတာပါလူဝင်လေးမပြည့်စုံလို့ရှိရင်ဒီကျင့်ဝတ်တွေပြတ်တယ်ဆိုတဲ့အကြောင်းအဲ့ဒါပြတ်သွားပါတယ်ဒီနေ့အဲ့ဒီဆက်ဆက်ပြီးတော့ပြောပါမယ်ပြီးတော့ဒီကနေ့ကပဋိကဝက်တင်္ဂလဝါဒတုတ်တာမှာလည်းပဲအဲလူများလူများရှောင်ကျင်ရမယ်အကျင့်များ ပြီးတော့လိုက်နာရမယ့်အကျင့်များဒီအကျင့်များကိုလည်းပဲဟောတာတာရှိပါတယ်အဲ့ဒီသုတ္တမှာဟောထားတဲ့ကျင့်ဝတ်တွေကတော့ဟိုမိဘနဲ့သာသမီဆရာနဲ့တပည့်စသည်ပေါ့လေအဲ့ဒီကျင့်ဝတ်တွေကိုတော့ဒီမှာအပြည့်စုံတော့မပြောနိုင်ပါဘူးဆိုကြပါစို့မိဘသာသမီဘုံမှာထားတော်တရားတွေမကောင်းမြတ်တာမကောင်းတာတွေတားမြစ်ရမယ်ကောင်းတာတွေညွှန်ပြရမယ် ဒါတော့ဆရာကောင်းထံအပ်နာပြီးတော့အတတ်ပညာကြီးသင်ပေးရမယ်တဲ့ငွေကြေးစိုက်ထုတ်ပြီးတော့စနိုင်ကိုကောင်းနေကြည်လျအောင်လည်းပဲဆောင်ရွက်ပေးရမယ်တဲ့အရွယ်ရောက်လို့ရှိရင်လည်းထင်းရပေးရမယ်တဲ့လူမိမကြည့်ဖို့ဒီပြတ်ထားပါတယ်တော့မိဘများကသာသမီပေါ်များပေါ်မှာမေတ္တာကုဏထားပြီးတော့ဝတ္တရားရှိတယ်လို့ထို့သူသာသမီများကလည်းပဲ ကိုတရားခြေရပါတယ်သာမီး၅ပါးမိဘတွေအိုးဝေးစားဖြစ်တဲ့အခါမှာကိုကတုတ်ပြန်ပြီးတော့ကျိုးရမယ်မိဘတွေအခုကိစ္စရှိလို့ရှိရင်လည်းဆောင်ရွက်ပေးရမယ်ပြီးတော့အမွေခံလိုက်ထိုက်အမွေခံထိုက်အောင်လည်းပဲကိုကတားလိမ့်မှာတနည်းလိမ့်မှာဖြစ်ရမယ်အလှူတန်းလုပ်တဲ့အခါမှာလည်းအမြတ်တမ်းပေးဝေရမယ်တဲ့ပြီးတော့ကိုအမျိုးအနွယ်ကိုလည်းပဲဆောက်ရှောက်ထိန်းသိမ်းရမယ်ဒီလိုဆိုပါတယ်သိကောင်းလာတယ် ဒီလိုအမေရိကပေါ်ကျော်တဲ့တိုင်းပြည်မှာတော့အစိုးရကိုယ်တိုင်ကပဲလူတွေတာဝန်ယူထားတာဖြစ်တော့သားသမီးတွေကမိဘတွေကိုစောက်ရှောက်ဖို့ဆိုတဲ့ဟာဘလူလောက်တောင်ဖြစ်နေပါတယ်။ဒီလိုပဲဖြစ်စေတောင်တည်တဲ့တောင်ရှိတဲ့သားသမီးများဟာမိဘမယားပေါ်မှာတော့အကြောင်းအလျော်စွာဟိုတရားပဲသိရပါပါတယ်။ဖြည့်တင်ပါတယ်။ဒါတော့ ဆရာနဲ့တပည့်အပြန်ပြန်လာလာကျင့်ဝတ်တွေလင်းနေမရအပြန်ပြန်လာလာကျင့်ဝတ်တွေအရှင်နဲ့ကြည်ကျုံကျင့်ဝတ်တွေဆရာနဲ့တကားကျင့်ဝတ်တွေပေါ့လေအဲ့ဒါကြီးလည်းအများကြီးရှိပါသေးတယ်ဒါဒီကြလာဟောရမယ်ဆိုရင်ပြည့်ပြည့်မြတ်ဟောရမှာပါအမြဲလောက်ပဲတည်ယုံညာလေးပြောပြစီတော့ခုပြောခဲ့တဲ့ကျင့်ဝတ်များဟာလူများဖို့မပြုတ်မနေတတ်တဲ့လူကျင့်ဝတ်များဖြစ်ပါတယ်ဆိုလိုတာကတော့ပြုတ်ကိုပြုတ်ရမယ်လို့ဒီလိုဆိုပါတယ် သို့တော့ဒီလိုပြောရတာကတော့တစုံတစ်ယောက်ကအာနာနဲ့ပြုရမယ်ဆိုတဲ့အနေမျိုးတော့မဟုတ်ပါဘူးလူ့တရားဆိုတာကြည့်ကိုကြည့်တင်ရပါတယ်ဒါမှန်ပါတယ်လောကမှာမပြုတင်တဲ့ဟာကိုပြုလုပ်လို့ရှိရင်အကုသိုလ်ဖြစ်တယ်လို့ပြုတင်တဲ့အရာပြုရမယ့်အရာကိုမပြုဘဲနေခြင်းဟာလည်းပဲအကုသိုလ်ပဲလို့ဆိုရမှာပါပဲအခုပြောခဲ့တဲ့ကျင့်ဝတ်တွေမှာအဲကျင့်ဝတ်တွေကိုကျင့်ခြင်းဖြင့်ဘာကျိုးကျေးဇူးရှိတယ်လဲလို့ဆိုတော့ ခုပြောရတဲ့ကျင့်ဝတ်တွေဟာအရှင်ချင်းဖြစ်ခင်လေးမြတ်ခြင်းလေးမြတ်ဖို့ရာပြီးတော့စီစီလုံးလုံးတင့်နေနေတော့ဖြစ်ဖို့ရာအတွက်ဆက်ပေးတဲ့ဂေဇက်တရားများဖြစ်ပါတယ်ဒီကျင့်ဝတ်တရားတွေရှင်ချင်းကြည်ပြွန်လေးလေးတာဝန်ရှိပြီးတော့တာဝန်သိပြီးတော့ကြည်ပြွန်လေးလေးရှင်ချင်းပုံမှာလည်းမေတ္တာကုဏမုဒိတာခေါ်တဲ့ဒီမစိုးတရားတွေလည်းပဲအားကောင်းနေလေးပြီးတော့စီယုံတင့်မြတ်မှုဖြစ်နေလေပဲ အဲ့ဒီလိုဆိုလို့ရှိရင်အမှန်ခိုင်မြဲမြဲမြဲခေဆက်ထားလို့ရှိရင်ဘယ်နည်းနဲ့မှမပြုတ်နိုင်တော့ပါဘူးမကြည်ကျွန်းတဲ့အတွေ့ဘာတွေကြည့်တည်ဖြစ်နိုင်တယ်လို့ဆိုတော့အဲ့ဒီကိုတရားမကြည်ကျွန်းတဲ့လူအဖွဲ့အစည်းတွေနည်းနည်းသတိထားကြည့်ပါကြေတနာအမျိုးမျိုးတွေပေါ်နေပါတယ်ကဘာအဲကဘာတရားပါပဲကဘာအရရလူကျုံနေကြပါတယ်ဒါတွေ ပြီးတော့သတင်းစာဂျာနယ်တို့ဘာတို့ဟာလည်းပဲမကြာခဏတာကြီးတွေ့ရတတ်ပါတယ်။အဲဒီဝတ္တရားတွေကျေကျုံတဲ့လူအဖွဲ့ကြီးများမှာတော့အမြဲတမ်းလိုလိုပါရလျက်ရှိနေပါတယ်။ပြီးတော့အချင်းချင်းပေါ်မှာလည်းမေတ္တာကရုဏာမုဒိတာတရားတွေထုံကားပြီးတော့ခိခါမျိုးမှာဆိုလို့ရှိရင်အဲဒီဝတ္တရားများမှာအလိုလိုပြည့်ဝနေတာဖြစ်တော့စိကံတော်မှတတ်မှတ်ဖွယ်မလိုတော့ဖြစ်နေပါတယ် ပြီးတော့နေပုံထိုင်ပုံပြောပြောပုံဆိုပုံစပုံတောက်ပုံပေါ့လေအချင်းချင်းဆက်ဆံပုံစသည်အဲဒီလိုကိစ္စအရရတွေမှာမရိုင်းကြရအောင်ရင်ကျအောင်လူမျိုးအလိုက်တတ်မှတ်ထားတဲ့စီကံတွေလည်းပဲရှိပါတယ်အဲ့ဒီစီကံတွေကလည်းပဲဒီဝိနည်းကလူဝိနည်းတွေလို့ဆိုရမှာပါပဲပြီးတော့ဒီလူကျင့်ဖို့ခေါ်တဲ့ဇန်ကြီးလုံးနဲ့ဆိုင်တဲ့ ဥပဒေကအရာတွေမှာဆောင်ရမှာလေ့လာရမှာဆောင်ရမှာမှတ်သားရမှာလိုက်နာရမယ်စည်းကမ်းများလည်းပဲရှိပါသေးတယ်။အဲဒီစည်းကမ်းများလည်းပဲဒါဒီဝိနည်းလူဝိနည်းလို့ဆိုရမှာပါပဲ။စည်းကမ်းဝိနည်းနားလည်ပြီးတော့လက်တွေ့လိုက်နာတဲ့သူများမှာပညာရှိသူတော်ကောင်းတို့ရဲ့အမြင်မှာတော့ယဉ်ကျေးလေးဖြစ်နေတာမို့လို့ဝိသတ္တံသာအချိုးကျသင်ထားတဲ့ ပြုကျင်ပွဲပဲဖြစ်နေတဲ့ပုဂ္ဂိုလ်လိုဖြစ်နေပါတယ်ဒါတော့ဝိနည်းကျင့်ကိုလည်းပဲမတတ်တတ်ပြီမယ်လို့လက်တွေ့ကြကြမကျင့်မလိုက်လာတဲ့ပုဂ္ဂိုလ်ဟာအမနာပဲရိုက်ကြပြီးတော့ပညာရှိသူတော်ကောင်းများရဲ့အမြင်မှာဆိုလို့ရှိရင်ဆက်စုပ်ဖွယ်ရာအဲကျူးကျေးဇူးတွေမဲ့နေတာတွေ့ရတတ်ပါတယ်ဖြစ်တတ်ပါတယ် ဒီရေးနဲ့ပတ်သက်ပြီးတော့မိမိကမတက်လို့ပေါ့လေခြေဝတ်ဒီမတက်လို့တစုံတယောက်ကပြုပြင်ပေးလို့ရှိရင်ရင်ကျေးမဲ့လှပမဲ့အစဉ်တန်းစာကိုပိတ်အပ်တယ်လို့သဘောထားပြီးတော့ဝန်တာစွာနဲ့ပေါ့လေလက်ခံလိုက်ပါတယ်ဒါပေမဲ့လို့လူသဘာဝမှာ ဒီမာနအခံလေးတွေကတော့ရှိတတ်ပါတယ်အဲတော့အဲ့ဒီလိုပြင်ပေးတာကိုပဲမာနခံရှိသူများကတော့မခံရင်စိတ်ဖြစ်ပြီးတော့ပြန်လှန်ပြီးတော့ပြောဆိုတာတို့ဆန့်ကျင်တာတို့အဲလောကမှာဖြစ်မြဲပါပဲအဲ့ဒီဒုညမှာတော့မိမိရမဲ့ကောင်းကျိုးချမ်းသာစိတ်တည်မင်္ဂလာကိုဖြစ်စီဖြစ်တာနဲ့အတူတူပါပဲငါကဒါတော့တည်သားပဲ ငါနားလည်ပြီးသားပဲသဗ္ဗေလည်းလိလာထားတာပဲအမှပြည့်စုံနေတာပဲอืมငါအထုတ်လို့ဒါဒီလည်းပဲထိုက်တန်လည်းများတွေ့ထားတာပဲပါပဲညာပဲပေါ့လေစသည်ပေါ့လေအဲဒီလိုအခုခံလေးတွေပေါ့ရှိတတ်ပါတယ်အဲဒီအဲဒါမာနခံလေးလို့ခေါ်ပါတယ်ဒီနေရာဌာနမှာအစဉ်တက်လို့ဇတ်တော်တွေကကန္တရဇတ်တော်တွေက အကြောင်းအရာလေးတစ်ခုကိုအကျဉ်းချုပ်ပြောပြရစီကန္တာရယတိနဲ့ဝေယဟယတိအဲ့ဒီယတိနှစ်ပါးဟာအတူနေကြပါလားရှင်ဘုံသာတော်ကသူတို့ထွက်ခွာလာပြီးတော့အစွန်ရှားကြေးရွာတစ်ခုသူတို့ရောက်ကြပါတယ်လူတွေကကြည်ညိုတာနဲ့မဟုတ်လို့အဲ့ဒီနေရာဌာနမှာကျောင်းလေးတွေဆောက်ပြီးတော့သူတို့ကိုယ်ကိုထားကြပါတယ် အဲ့ဒီယတိနှစ်ပါးဟာတာမပုဂ္ဂိုလ်တွေမဟုတ်ပါဘူးကန္တရာတိုင်းကိုအစိုးရတဲ့อืมမင်းတစ်ပါးနဲ့ဝိဝိတိဟာတိုင်းကိုအစိုးရတဲ့မင်းတစ်ပါးပါပဲကန္တရာတိုင်းဆိုတာကပါကစ္စတန်နယ်ထဲမှာရှိပါတယ်ဝိတိယတိုင်းဆိုတာကတော့အိန္ဒိယအလယ်ပိုင်းမှာရှိပါတယ်သူတို့တိုင်းပြည်တွေကိုစွန့်ပြီးတော့ယတိပြုလာကြတဲ့ဘုရင်ဟောင်းနေလို့ဆိုပါတယ်အဲ့ဒီရွာမှာသူတို့ရှင်းရှင်းနေလာကြ ဒီနေ့ဆွမ်းငံရရွာကရခဲ့တဲ့ပူလေးတဲ့စားကလေးကိုဒီဝေဒီဟယတိကအဲဒီကြောက်ခေါင်မိုးမှာထုတ်ထားတယ်။တိမ့်ထားတယ်ပေါ့။ယတိရဟန်းနေဆိုတာကတော့ဒကာရမတွေတတ္တာကြီးညိုလို့ကြီးညိုတာဖြစ်လို့လူချမ်းလူတန်းကြတာကိုအဲဒီလိုလူတန်းတဲ့အခါမှာစားပါတာလည်းရှိတာပဲစားမပါတာလည်းရှိတာကောင်းတာလည်းရှိတာမကောင်းတာလည်းရှိတာပဲ။ အဲဒီလိုပဲအဲ့ဒီအရာကတော့သားလေးတွေအထုပ်ပြပြီးတော့လူတယ်လို့ဆိုပါတယ်အဲ့ဒီသားတုတ်ကလေးကသားတုတ်ကလေးတွေကတဏ္ဍာရတိကိုလည်းပဲလောက်တလောက်ခွဲပြီးမိမိနဲ့လည်းပဲတင့်မြရုံပေါ်လေးယူထားပြီးတော့စားလို့ပိုးနေတဲ့သားတုတ်ကလေးနောက်သားမပါတဲ့အခါကျုံရင်အစင်းနဲ့စားသုံးရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကောင်းတဲ့ရည်ရွယ်ချက်နဲ့ပါပဲတင်ထားတာပါနောက်တနေ့စားမရတဲ့အခါနဲ့ကျုံတော့ အဲ့ဒီသိမ်းထားတဲ့စားကိုယူပြီးတော့ကန္တရယတိအားပေးပါတယ်ကန္တရယတိကယနေ့စားမရပါလားဒီစားကဘယ်ရရတယ်လဲလို့မေးတော့အာမနေ့ကပဲဖိုးနေတဲ့စားလေးသိမ်းထားပါတယ်လို့ဝိရိယယတိကပြန်ပြီးတော့ပြောပါတယ်အဲ့ဒီလိုပြောတဲ့အခါကန္တရယတိကဒီတိုက်ပြည်ကြီးကိုတော့မှစွန့်ခွာလာနိုင်ပါလေ ဒီလောက်စားလေးကိုမှမဲ့မဲ့မောမောရှိနေရသေးသလားတိမ့်ထရကောင်းလားလို့ဒီလိုအပြစ်တင်ပါလေအဲ့ဒီကမှာဝိရိယယတိဟာမခံနိုင်တဲ့စိတ်ပေါ်လေပေါက်သွားတယ်စိတ်ဆိုးသွားတယ်ပေါ့ဟုတ်တယ်မခံနဲ့မခံနိုင်စရာပဲဘာဖြစ်လို့လဲဆိုတော့ဒုက္ခမြာစိတ်ကောင်းလို့ကောင်းတယ်ပဲတိမ့်ထားတာပဲဒီဘက်ကကြည့်မယ်ဆိုလို့ရှိရင်လည်းမှန်တာပဲကန္တရယတိဘက်ကကြည့်မယ်ဆိုလို့ရှိရင်လည်း တိုက်ပြီးပြီးတော့မှစွန့်ထားပြီးစွန့်ခွာခဲ့ပြီးတော့တိလောက်ထားလိုက်ကြမှတူပြီးပြီးတော့စားရမလားဆိုတာပြစ်လိုက်ပြစ်တင်ကြလေဒါတော့ပြိဿရှိဆုံးဖြတ်ပေါ်တယ်မှာဘယ်ဘက်အနိုင်ပေးမလဲဆိုတာကြည့်ဆုံးဖြတ်ရမယ်လူတွေဆိုတာမျိုးကချင်းမသိခံနေလားကဲ့ရဲ့တည်းပြီးတော့မခံနေဘူးသူကန္နရရဲ့တည်းကအပေါ်ကြီးနဲ့ပေါ့လေသုံးမဩဝါဒပေးတယ်ဆိုတော့ကဲ့ရဲ့တန်လေးနဲ့ပါသွားတာပါသွားတော့ဟိုကမပြေဝသေးဘူးဆိုရင် မခံကျင်တဲ့စိတ်ကိုပေါက်ပါလေ။ဒါသဘာဝပဲဖြစ်တတ်တယ်။ရှင်ဥတာရာလေးနဲ့ပြီးနိုင်တဲ့ကိစ္စဆိုရင်ရှင်ဥတာရာလေးကောင်းတာပေါ့လေ။အခုကစီကားကြီးကိုဒီတိုင်းကျွေးတော့နည်းနည်းခါသွားတာပေါ့။တော်တော်လေးခါသွားတယ်။ဟောစီကခါရင်သူကရှိပါကုတ်တဲ့ဆိုတာပေါ့လေ။ချိုလေးအုပ်ပြီးတော့ကျွေးရမယ်ဆိုတာသူကအခိုင်အတန့်ကျွေးတယ်ဆိုတော့စိတ်ဆိုးမှာပေါ့ အဲဒါဝိရိယယတိဟာကန္တရယတိရဲ့ဈေးကားကြီးအတိုက်ခံရတော့ဒီမခံနိုင်တော့ဘူးဒီမခံနိုင်ဘူးဆိုလို့ရှိရင်ဆန့်ကျင်လာတော့တာပဲဒီရဲ့ဆန့်ကျင်မှုကတော့အရှင်ဘုရားဟာတဲ့ကိုယ့်အပြစ်ကိုမမြင်မဲနဲ့သူများအပြစ်မြင်ပြီးတော့သူတို့ဘာကိုမဆုံးမလို့ဘူးတဲ့ကိုယ့်ကိုယ်ကိုပဲအဲမိမိကိုပဲဆုံးမဖို့ရာထွက်လာပြီးတော့ယခုသူတို့ဘာကိုဆုံးမရသလားတဲ့ဒီလိုပြန်ပြီးတော့ဆန့်ကျင်ပါတယ် ဒီတော့ကန္တရယတိကဆက်ပြီးတော့ပြောပါတယ်ဝိရဟတဲ့ငါဟာတရားဒီကိုသာပြောခြင်းဖြစ်ပါတယ်တဲ့မတရားတာကိုငါမကြိုက်ပါဘူးတဲ့တရားတာကိုပြောတဲ့ငါမှာဘာအပြစ်မှမဖြစ်နိုင်ပါဘူးတဲ့မကောင်းတဲ့မကောင်းမှုပါပမလိမ့်ကြနိုင်ပါဘူးတဲ့ဒီလိုပြန်ပြီးတော့ပြောပါတယ်ဒီနေရာဌာနမှာမြတ်စွာဘုရားက အဲမိတ်ကြတဲ့အချက်ကလေးတွေထည့်သွင်းပြီးတော့နည်းနည်းပြောရစီမျှော်မြင်ရှိပြီးတော့သူတို့သူတို့အပေါ်မှာမေတ္တာကရုဏာထားပြီးတော့နှိမ့်ချတဲ့စကလုံးပါတဲ့အဆုံးမပြောဆိုတတ်တဲ့ပုဂ္ဂိုလ်သိကရမယ်တဲ့။ဘာနဲ့တူတယ်လဲဆိုတော့ချိန်ချောက်ပြီးတော့ရွှေအိုးပြတယ်ကြတဲ့ပုဂ္ဂိုလ်လိုသဘောထားပါတဲ့။ချိန်ချောက်ပြီးချိန်မုံပြီးတော့ပေါ့လေ။ မြေမြေအိုးမြေကြီးမတူးကျင်တဲ့ပုဂ္ဂိုလ်တူးကျင်အောင်ဆိုပြီးတော့ချင်းချောက်ပြီးအတူခိုင်းနေလို့မတော်မတဲ့နဲ့ကိုလို့စိတ်ဓာတ်အပြည့်မှုတွေဖြစ်မဲ့အခြေအနေကဖြစ်နေတာကတားမြစ်ရမယ်နီးလန်းညှင်ကြရမယ်အဲ့လိုညှင်ကြတဲ့အခါမှာစိတ်နေစိတ်ထားကောင်းတဲ့ပုဂ္ဂိုလ်များတော့နှိမ့်ချိုက်တယ်မကောင်းတဲ့ပုဂ္ဂိုလ်များတော့နှိမ့်ချိုက်ပါဘူးလေနှိမ့်ချိုက်တာမရှိနှိမ့်ချိုက်တာတော့ဒါထားတယ်သို့တော့ မတော်တဲ့အမှုကတော့ဒါဟန်တရမှာပဲတဲ့မြတ်စွာဘုရားမိန့်ကြပါတယ်ခုနကန္တာရယကေယတိကဥဒိယယတိကိုတရားသာပြောတဲ့ဟာတော့ငါ့မှာအကုသိုလ်မဖြစ်ပါဘူးပါပမလေးကြံပါဘူးလို့ပြောလိုက်တော့ဘာကြောင့်လဲဖြစ်စီသူတစ်ပါးကိုထိခိုက်မယ်ဆိုရင်အကျိုးရှိတဲ့စကားတော်မှမပြောသင့်ပါဘူးတဲ့ပြန်ပြီးတော့သူကဆက်ညင်တယ်ဝိရိဟယတိအမြင်ကတော့ ကန္တရယတိပုံမှာမြင်မှာတော့ကောင်းကြိတ်တဲ့အခါမှာသဘင်ကကျန်းတော့ဓာတ်ကလည်းတုံးပြီဆိုရင်အတင့်ရိတ်ချတော့ခေါင်းလာတယ်လို့ပေါ့ဒီအဲ့ဒီခေါင်းကျိတ်သွားတဲ့အနေမျိုးဖြစ်ပါဖြစ်ရတူပါတယ်ပြီးတော့ဆက်ပြီးတော့သူကကန္တရယတိကပြောပြန်တယ်သူတို့ကထိခိုက်လို့ထိခိုက်ဒီပွဲပြများလို့ဘယ်လောက်ပဲလွတ်စင်သွားပြီတော့တဲ့ တရားတဲ့ဟာကိုတော့တရားတဲ့အချက်ကိုတော့ငါပြောရမှာပဲတဲ့တရားတဲ့အချက်ကိုပြောတဲ့ငါမှာတော့အပြစ်မရောက်နိုင်ပါဘူးတဲ့ဒီလိုဆက်လက်ပြီးတော့ဆုံးမဆုံးမပြန်တယ်အဲဒီလိုပြောကြပြီးတော့ဆက်လက်ပြီးတော့သူကပြောပြန်သေးတယ်ဟိုအိုးလုံးညီအိုးလုံးတဲ့အခါမှာညီအိုးလေးလှလှပပဖြစ်စီခြင်းတဲ့သဘောပြီးတော့ညီတိတ်တိတ်တဲတဲဖြစ်စီခြင်းတဲ့အနေနဲ့ပေါ့လေ လက်ရက်ကလေးနဲ့တိတ်ပြီးအောင်ညီရိုက်ပေးတယ်လို့ပေါ့ကန္တရာရိတ်ကကန္တရာရိတ်ကဆက်ပြီးတော့လက်ရိုက်နဲ့ဆက်ပြီးတော့ရိုက်ရိုက်တယ်လို့ပေါ့ဒီလိုပြောပြလဲကိုယ်ပိုင်ညာလည်းပဲမရှိဝီနည်းလည်းပဲမတတ်တဲ့ပုဂ္ဂိုလ်များဟာတောတဲကကျွဲကကြီးမမြင်မစမ်းတဲ့ပေါ့လေသွားနေသလိုပဲဒီလိုပဲကိုယ်ပိုင်ညာလည်းမရှိ ဝိနည်းအကျင့်ကလည်းမရှိဘူးဆိုလို့ရှိရင်တော့ဆရာသမားတွေခံပါတင်ကြပြီးတော့ဆုံးမခံယူမှုလည်းပဲမရှိလိုက်နာမှုလည်းမရှိဘူးဆိုလို့ရှိရင်တော်တွေကကျွဲကန်းကြီးတွေပါပဲတဲ့ဒီလိုဆက်လက်ကြည့်တော့မရှိရနဲ့အဲဒီလိုဆရာသမားတွေကောင်းနေခံမှာနိခံပြီးတော့ဝိနည်းတွေလည်းပဲတင်ကြကိုယ်တိုင်လည်းပဲလိုက်နာလို့စိတ်တည်ငြိမ်မှုရနေတဲ့ပုဂ္ဂိုလ်ဟာတွာလာလှည့်လည်တဲ့အခါမှာအများရဲ့အမြင်မှာတော့တင့်နေနိုင်တယ်ဆိုတဲ့ ဒီလိုအဆုံးမှကြားရတော့မှဝိရိယရတိဟာမိမိအမှားကိုဝန်ချတောင်းပန်ပါတယ်။အဲ့ဒီဝိရိယရတိဟာချိန်မီတတိတရားရတော့ဝန်ချတောင်းပန်လိုက်ပြီးတော့ပြုပြင်လိုက်ပါတယ်။တကယ်လို့သာဝန်ချဘဲနဲ့ဒီမခါဘဲနဲ့ခုခံဆန့်ကျင်နေမယ်ဆိုလို့ရှိရင်သူ့အတွက်တော့အကျိုးနည်းသွားမှာပဲ။ဒီခုတော့ဝန်ချတောင်းပန်ပြီးတော့ပြည့်အေးသွားတော့ကန္တရရတိရဲ့အဆုံးအမကိုဆက်လက် နာခံပြီးတော့ပေါ့လေတရားတွေအထုတ်တဲ့အခါမှာသတ္တမတရားတွေရရှိပြီးတော့သူ့မှာအကြံမှုတွေရသွားတယ်ဆိုတဲ့အချက်ရှိပါတယ်အဲဒီမှာပြတ်ထားတဲ့ပါရကအတိုင်းဘုန်းကြီးတို့တွေဘုန်းကြီးတို့ယောဂီတွေပေါ့လေကောင်းတဲ့သင်္ကန်းစာလေးတွေယူပြီးတော့ပေါ့လေခုဆံရဆံရယဟန်ဝီနည်းလူဝီနည်းတွေပေါ့လေလေ့လာသင်ကြားပြီးတော့ကိုနှုတ် အမူအရာတွေကောင်းပြီးတော့သတိထံတရားအထုတ်ကြလို့စိတ်တွေအထူးစင်ကြယ်ပြီးတော့နောက်ဆုံးရှေးခတ်သိင်းကြီးနဲ့နေပါရောက်တဲ့အထိကျူစွာပွားများအထုတ်နိုင်ကြပါစေလို့ဆုတောင်းရင်းဒီနေ့တရားဆုံးသတ်လိုက်ပါတယ်